သူရွှေချောင်းတောင်ကပြောင်းမယ်ဆိုတော့အဲဒီမှာသူကပြိမယ်ဒီကပြိမယ်ဖြစ်တာပေါ့အဲဒီမှာရန်ကုန်တရားဓမ္မများကတောင်ကိုပြိနေတာတောင်ကိုဆိုတော့သူတို့ရန်ကုန်နဲ့ဤတဘောဗျာပြီးတော့ပြင်းမနာတရားများကပြင်းမနာပြိမှုဗျာပြီးတော့ဝုန်းသွင်းတရားများကများတောင်သူဆိုတော့ဝုန်းသွင်းဘက်မှာရှိတယ်လေသူတို့ရှိတုန်းက အဲနေရာကြီးတွေမှာပဲအဲဒီပေးဖို့အဲ့လိုဖြစ်တာအဲဒီမှာသူတို့ခင်ဗျားတို့တောင်းကဦးအောင်ညွန့်လားဦးအောင်ဖေးဦးအောင်ညွန့်ပြီးလားဦးအောင်ညွန့်ဆိုတာသူခေါ်ပကားတွေဘာတွေလုပ်တယ်လို့ဆိုတာပဲကရင်ကရင်ကရင်ဦးအောင်ဖေးကတော့ကရင်တွေတော့ကရင်တွေပဲသူကတစ်လုပ်ငန်းတွေဘာတွေလုပ်တာလေဦးမောင်စိတ်နဲ့တူတယ်ဟိုဦးနဲ့ရက်ကွက်20ရဲ့လေစိတ်ဦးမောင်စိတ် သူတို့ခေါ်တော့ဦးအောင်ဖိန်ခေါ်တာဟင်ပြီးတော့ဦးအောင်ညိုခေါ်တော့ဖာတီကြီးဖာတီကြီးဖာတီကြီးဟင်အဲသူတို့ဒီနေ့ရန်ကုန်ကဖက်ပြီးတော့နေရာရွေးပြအဲကောင်းမှုတော့မှန်ပါဗျာအဲကောင်းမှုတော့ကျတော့ရှုပ်တယ်မလို့ကြည့်ဘူးမှန်ပါအဲ့တော့သူကဖင်ပချာကိုသူပချာကုန်ကြတော့သူတို့ဘာကဘာပြောလို့ဆိုဒီဒေတာက နတ်ကြီးလို့တာဖရာတဲ့ဟင်သူတို့သူတို့ကလျှောက်တာသူတို့ကလျှောက်တာနတ်ကြီးလို့တယ်ဖရာတဲ့ဟင်ရှင်ဖရာကိုဆိုရင်တော့ဘယ်နဲ့မှမပတ်သက်ဘူးရှင်ဖရာတောင်းနေခြင်းတပါဆိုရင်ရှင်ဖရာကိုမှနေပါဘူးသူတို့တွင်တော့လျှောက်တာဒါနဲ့ကောမှုတော့ဘူးပယ်လိုက်တယ်အဲဒီမှာပါတော့ကိုးတဲ့ကိုးပေါက်လာရှိမှန်ပါပါအဲဒီကရပြီရဝင်းလာရောဗျာ ဝင်လာပြီးသူလူချင်းပါတယ်လို့ပြောဗျာအဲ့တော့ရန်ကုန်သားများကဟိုကအဲဆောက်ဦးတို့ဘာလို့ဆင်းနေကြည့်တော့သူတို့မဆောက်ဖဲနဲ့ပြီးတော့ဗျာပြီးတော့ကြီးရတယ်အဲ့ဒီကတော့ချောင်းလေးရှိဆိုလားသူစင်ပကြကုန်းကချောင်းမရှိဘူးဟင်ပြီးတော့ဟိုသူဓာတ်ပေါ်ရိုက်ကြတာတော့ဘောကလော်ဘီတာလိုင်းကြီးရတယ်သူကောင်းမတဲတဲ့ကအဲ့တော့ရန်ကုန်သားကမကြိုက်ဘူးဟိုကူတင်ကူဘောက အဲတို့သာနေမယ်ဆိုရင်သူဆင်းပေးမှာပေါ့ဗျာဆင်းပေးမပြောတော့ရအောင်နာကတိရတော့ဗျာသူတို့ပိုက်ဆံမကုန်မင်းနဲ့အဲကြောင်လက်ခါရမှာဘူးဗျာအဲ့ဒီသဘောတူတာနောက်တော့အဲ့ဒီယတိကြီးနဲ့သူတို့နဲ့ဘာဖြစ်သွားတယ်မသိဘူးတို့လည်းမလားမအဲ့ဒီမရောက်ဖြစ်တော့ဘူးပြီးတော့ဇီတွေကသူတို့ဦးကျော်ဝင်းဆိုဦးကျော်ဝင်းနဲ့တယောက်ရှိသေးတယ်နှစ်ယောက်အဲ့ဒါတခါလာပင်သေးတာ တောင်သေးတယ်လားလို့ဖူတယ်ဟင်သူတို့တောင်ကိုလည်းပြောသေးပါမှလည်းမသိဘူးဦးကျော်ဝင်းနဲ့ရှိပါတယ်ဗျာဒီဦးကျော်ဝင်းရဲ့တယောက်မေးနေပြီဗျာအဲ့ဒီသေးတယ်ကသေးတယ်ကပဲအဲလင်းလုံးတော်ဒီကိုလာပင်နေတာဗျာသူတောင်ကစေမပြေတော့ပြင်မနာကိုလက်ခံရအောင်ပေါ့ဟင်အဲပြင်မနာနဲ့အဲ့ဒီဝန်တွင်းနဲ့အဲနေရာလူကြတာဟုတ် နေရာလူတော်သူတို့ပြောတာပေါ့ဗျာဟိုမြတ်တော်သူရောက်ရင်အရှင်ဘုရားပြီးတဲ့ဘုံကြီးမယ်လို့ဟာဘုံကြီးကွဲမှာပေါ့ဗျာဘုံကြီးကွဲမှာကြောက်ပေါ့ဗျာလဲလုံးတောင်ကိုတွားရင်တော့ပေမဲအရှင်ဘုရားအဲ့လိုပြောတာမှန်ပါဗျာအဲ့တော့ဝင်းနေတွားရင်ဘုံကြီးမယ်လဲလုံးတောင်သွားပေမဲမှန်ပါဗျာအဲ့တော့လဲလုံးတောင်မတွားဘူးဆိုဒီမှာကြောက်လို့ပြသွားမှာပေါ့ ပုတ်ဗျာဟင်ဟိုဝန်းနှင်းသွားတယ်ဆိုလို့ရှိရင်လေဒီကိုရောကြီးဘုံကြီးရင်လို့သွားတယ်ဖြစ်သွားမှာပေါ့အဲ့တော့သိချင်းသိကွာဆိုပြီးအဲ့ဒီယူလိုက်တာကောင်းပြင်းမနာဖြစ်လက်လုံးတောင်ဖြစ်သွားတာဗျာပရမတိတေရာတော်မူဗျာအဲသူတို့နီးနီးမဖူးခြင်းလို့ခုလိုငွေကုန်ငွေကုန်ခြင်းလို့နေမှာဟုတ်နော်ငွေကုန်ခြင်းလို့မဟုတ်ဘူးလား ဟိုလည်းကုံကြီးလူလည်းမှန်းနေကြဟင်ဟင်ဟိုလည်းကုံကြီးကလူလည်းမှန်းနေကြဩသင်ပြချကုန်းသူဘလောက်သင်ပြမလို့ဟင်အေးနာဖောညီနောင်ကဆရာတော်ကြီးရဲ့လက်ထောက်သူကကူညီပေးပါတယ်အဲဒီမှာဆရာတော်ကြီးရှိပါသေးတယ်ဟိုဖိုးပေါဖိနဲ့ခါဖိနေလေမရှိသေးတယ်သူအောင်မလက်ထောက်တစ်ပါးရှိတယ်အဲအဲဒီဆရာတော်ကအကူညီပေးပါတယ် ရန်ကုန်ဆရာတော်ဆိုကျလုံးလုံးမပါဘူးဗျာရှိတော့ဘူးလားရှိတော့ပါဘူးရန်ကုန်ဆရာတော်တဲ့ဟောဒီတော့ဘူးဒူဝါရောတော့နှစ်20ကျော်ရောပေါ့ဗျာဟင်ဟိုဟာကရွှေကြောင်းတောင်ကထွက်မယ်ဆိုတော့ကချစ်တဲ့ကိစ္စလေးဟင်အဲဒီကတော့မနေဘူးပေါ့ ဟိုရွှေကြောင်ကထွက်ပြီးကိုပြင်မနာမသုံးနေရန်တော်မှာသုံးနေနတ်တလူသုံးနေအခုဒီဘက်မှာဆယ်နှစ်ကျော်ဆိုတော့နှစ်20လောက်နေသူပြောတဲ့တန်ဃာတွေပဲရှိပါတော့မတော်ဟင်ဟေတို့ပြောနေကြတော်မူတွေလည်းဒါပြောရမှာပဲတဏှာစည်းကုန်းတွေလည်းပြောလိုက်တယ်တပိန်လိမ့်နေဟုတ်နော်တို့ဗုဒ္ဓဘာသာတရားအားကောင်းတဲ့ပညာမရှိဘူးဟင် အဲ့ဒါတပိလိန်ခေါ်တယ်ဟုတ်နော်ဒီသရာနဲ့ပညာတွဲမိရမယ်ဗျသရာကယုံကြည်တာတတ်တာလေပညာကခွဲသိပြီးပြီးရမှာခွဲချမ်းပြီးပြီးရမှာဟုတ်နော်ခွဲချမ်းပြီးရမှာခွဲချမ်းပြီးရမှာအဲ့ဒါပညာအဲသရာကသူကယုံယုံတက်တက်ပဲတရားပါမကိစ္စပဲပညာကသတ္တုရတဲ့ကိစ္စပညာကဘယ်အမှယုံထတာမဟုတ်သူကသတ္တုရဲ့မျိုးဟုတ်ဗျာ တရားကတော့ဘာမှစသူတာမဟုတ်တွေ့ယုံပါပဲသူတို့ကမတည်ဘူးစာချင်းပဲတရားနဲ့ပညာလေစာချင်းပဲဟင်သူတို့သူတို့နှစ်ခုပေါင်းပါတလန်းနဲ့သွားရမှာနှစ်ပိပေါ့နှစ်ပိတရားနဲ့ပညာနှစ်ပိနှစ်ပိနှစ်ပိဟင်သူတော်မူပြီးပဲပဲပဲတပိလုံးလားတပိနဲ့လားနှစ်ပိနဲ့ပါပါဘုရားအခုဘယ်နှစ်ပိဘူး အခုလိုပါဗျာတပိန်နဲ့တပိန်နဲ့ဟေးသူကတရားအားကောင်းမဲ့ပညာမရှိဘူးဟင်တရားနဲ့ပညာတွဲမိရမယ်ပြီးတော့ဒုသာသနာကပညာသာသနာဟင်ပြီးတော့ဒုသာသနာကအနာတ္တသာသနာဟုတ်နော်တရားကြီးခံပြီးပညာဖြစ်ရမယ်ပြီးတော့ဒုကအတ္တလို့ အမြဲတမ်းသိနေတာလေနင်အဲ့ဒါကိုအနာတ္တကိုမြင်အောင်ကြည်ရမယ်အပြင်မှကြည့်ရင်အတ္တပဲလေအတွင်းကြည့်ရင်တော့အနာတ္တပေါ့ဟင်တော်မို့ဖရာသာသနာသားတွေအနာတ္တကိုမြင်နိုင်တယ်ဟုတ်နော်ဟုတ်နော်အဲ့ဒီအနာတ္တမြင်မှတို့သွားခြင်းနဲ့မဲ့ခြင်းနဲ့ပညာသခန်းကိုရောက်မှာဟုတ်နော်ဟင် စိတ်မရောက်မှဗျာတို့ပါတို့ဒါနာသီလအဲ့ဒါကတရားရင်ခံတာတရားရင်ခံတာဟုတ်နော်တရားရင်ခံတာတရားရင်ခံတာပညာကိုတက်ကျင်တော့ဟုတ်ဗျာတို့မှာကဘသူဥစည်းတို့တို့စိတ်မှာတဏှာဥစည်းတယ်ဟုတ်နော်ဟိတို့စိတ်ကတဏှာဥစည်းတယ်တို့မမွေးခင်က ပြောဆိုဒီဘဝကိုရဖို့ရဖို့လူချင်းစိတ်ခုနှစ်ချင်းဖြစ်ပြီးမှဒီဘဝယူတာဘယ်ဘဝရောက်ရောက်လေးနတ်ဖြစ်ခြင်းလဲကိုတို့စာတို့တော့အဲ့ဒီဘဝနတ်ဘဝကိုตายရတဲ့လောဘခုနှစ်ချင်းဖြစ်ပြီးမှနတ်ပြည်သွားတာလူပြည်သားချင်းလူတဲ့ဒီတိုင်းခွေးဖြစ်ခြင်းလဲဒီတိုင်းဖြစ်ခြင်းလားဖြစ်ဟင်အဲ့ဒီလူချင်းစိတ်ခုနှစ်ချင်းဖြစ်ပြီးမှအဲ့ဒီဘဝကိုကူတာ အဲ့တော့ဘဝကိုဘသူနဲ့ပြည်တည်လို့လောဘနဲ့ပြည်တည်တာပေါ့တဏှာနဲ့ပြည်တည်တာဟုတ်နော်တဏှာနဲ့ပြည်တည်တာတဏှာနဲ့ပြည်တည်တာဟုတ်ပြသူကတဏှာနဲ့ပြည်တည်တော့သူတဏှာကဘသူကိုညီယူလို့တဏှာကိုကိုညီယူတယ်ခန္ဓာကိုညီယူတယ်ဟုတ်တယ်နော်ပြည်စီရှိရှိသလောက်တဏှာမှန်တက်တာမဟုတ်ဘူးလားဟုတ်နော်ပြည်စီရှိရှိသလောက်တဏှာမှန်တက်တာဗျဟင် ဟုတ်နော်အဲ့တော့သူကဒါနာဖွင့်တဲ့နေရာအဲ့ဒီတဏှာကိုတတ်ထားတဏှာပါရမနော်ငါပစ္စည်းဟုတ်မဟုတ်ဖွင့်ကြည့်လိုက်တာဒါနာကဖွင့်လို့ထားရယူတာမဟုတ်ဘူးဟုတ်ကလားဟင်တော်မူကဖွင့်လို့ထားလားရယူတာလားဟုတ်ပါမလား အေးဘယ်လူကူရောကြီးလူကြီးတော့ဘယ်လောက်ဘယ်လောက်ကြီးရမှာနဲ့အမျိုးမပါဘူးလားဟင်ဟင်အဲအရင်ဘဝကမလူတို့ဒီဘဝဆင်းရတာဒီဘဝလူမနောင်ဘဝဘယ်နေဘယ်နေနဲ့ပါဘူးလားဟုတ်ပါမလားဟုတ်ပါဘူးဘယ်လိုလုပ်ပါလဲဟုတ်ပါလားဟင်ဘာလို့ပါလဲဘုမပါသေးတာပဲလားအော်မာအေး ဆုံးမပါတယ်ဆိုမှန်ပါဗျာဟေးဒီအဲမျောတာလည်းရယူတာပဲလေမှန်ပါဗျာဟင်းသွန်လို့တာမှန်ပါဟုတ်နော်သွန်လို့တာသွန်လို့တာဒုက္ခတနာကြီးတာငါငါပြည်စီငါပိုင်နေအဲဒါတနာရဲ့စကလုံးတွေဟုတ်နော်တနာမာနဒိဋ္ဌိလို့သာလို့သုံးတယ်ဟုတ်ဗျာငါငါပြည်စီငါပိုင်နေဘယ်ဟာများလို့တလဲဟင်ဘယ်ဟာပြည်ပြည်ဟိုဆိုင်မိုင်းနေတာတွေတခုလူကျင်တော်သွားဝယ်တယ် ဝယ်လို့ရလာတဲ့ဒါငါငါပြီးစီငါပိုင်တယ်တုံကူနဲ့သွားနေတာလေတဏှာကသူ့ကိုပေါ်မာနနဲ့ဒိဋ္ဌိနဲ့တွဲပြီးတော့သွားတာဟုတ်ဗျာအဲ့တော့ငါပြီးစီဟုတ်မဟုတ်ကိုစွန့်ကြည့်ရစွန့်စွန့်လို့ထားနော်ဟင်ဒါနနဲ့စွန့်လို့ထားဘာဖြစ်လို့တို့တို့ကတို့စာလို့ပြောမှာနော်ကရင်ရှုံးပြီးပြန်သူရဲ့ အရင်တိုင်းပြန်သူတဲ့ဗျာအမြတ်နဲ့ပြန်ပြန်သူတဲ့လူပုံကသုံးပြန်တာသုံးမျိုးပြန်ရမှာတဲ့ဒီအရင်ရှုံးပြီးပြန်သွားတာလည်းရှိတဲ့အရင်တိုင်းပြန်သွားတာလည်းရှိတဲ့အမြတ်နဲ့ပြန်သွားတာလည်းရှိတဲ့တောင်းဦးတွေဘာနဲ့ပြန်ရင်တော့ဟုတ်ပါဗလားဟုတ်ပါဗလားဗျာ အဲ့ဒီအများကိုစာလို့ပါရမီလို့သုံးတာလေဟင်အများဖြစ်ခြင်းလို့ခုနတဏှာကိုပစ္စည်းကိုစွန့်ပြီးတော့ဟိုအစွဲကိုလည်းလွတ်အောင်မှာပေါ့ငါငါပစ္စည်းငါပိုင်တဲ့အစွဲကိုလွတ်ပစ္စည်းကိုစွန့်နိုင်အစွဲကိုလွတ်စွန့်လွတ်စွန့်လွတ်ပုံနော်သူဟာပစ္စည်းစွန့်နာများတဲ့အစွဲမလွတ်ဘူးမှန်ပါဗျာဟင်ဘာဖြစ်လို့လဲတတိနဲ့မှမှတ်ပြီးတော့မှအစွဲကိုမတတ်ခဲ့ပေနဲ့ ညာပါအောင်မလုပ်ခဲ့ဘူးလေဟုတ်တယ်နော်ဟင်သူကသာသနာနဲ့လူနဲ့ဂျုံတို့ခုနသူပြောခဲ့တဲ့အနာထသာသနာဆက်ရမှာဟုတ်အတ္တမရှိရဘူးလေအတ္တမရှိရဘူးလေဟုတ်နော်နာတသာသနာဆက်ရမှာကိုနာတသာသနာဆက်ရင်တို့ကအများနဲ့ပြန်မှာဟုတ်နော်ဟင်အဲမိယုဖလာလူယုလူစင်ဒါနာပြုတဲ့သီလဆောက်တည်တဲ့ ဒါအရင်ပဲဒါနဲ့ပြန်အောင်ဟင်ဘာသာကဘာတွေဆိုနေနေဘသူကဘယ်လိုဆိုဆိုနေနေကိုကြိုက်တာကိုလို့ရင်အဲ့ဒါအရှုံးနဲ့ပြန်အောင်ဟုတ်တော့ဟုတ်တော့ဟင်ကိုရောရှုံးသလားများသလားအခုတောင်ဦးရေရှုံးသလားများသလားများပါရဲ့ဗျာဟုတ်ပါမလားဟင်ဟင်ကျက်သားတွေဝက်သားတွေစားဘူးလားဟုတ်ပါပါဟင် ကိုယ်ဘက်ကနေဝါတယ်ဝါတယ်လို့မှတ်စားတာလားဟောတာချက်သားရင်ဝတ်သားရင်ဆိုအဲပညာနဲ့မှတ်ပြီးစားတာလားချက်သားဝတ်သားလို့မှတ်သားမိပါတယ်ဟုတ်သလားအဲကိုယ်ဘက်ကဝါတယ်ဝါတယ်ဆိုတတိနဲ့မှတ်တာလေဒီသူဘက်ကဒီတာကချက်သားဟိဟိဒါကဝတ်သားဟိဟိဘာဟိဟိညာဟိဟိအဲဒါသူဘက်ကချက်ဘက်ဝတ်ဘက်ကမှတ်တာလေအေးမှတ်တာနဲ့တီးတာအတူတူမဟုတ်ဘူးလား သေးတာပါစိတ်ရင်းကြီးတာလေဟုတ်နော်အဲ့တော့ဟိုကြက်လို့ဒီထားရင်စွဲထားရင်ကိုယ့်ဘက်ကစိတ်ရင်းကြီးတာလားသူ့ဘက်ကစိတ်ရင်းကြီးတာလားကျဲလို့ရေးထားတာကျက်လို့ရေးထားတာကိုယ့်ဘက်လားသူ့ဘက်လားဟဲ့ကျက်လို့ရေးထားတာကြီးကိုငါလို့မှမဟုတ်ဖ ೇನೆ ဟဲ့ကျက်ဘက်ကမှထားတာလေဝက်ဘက်ကမှထားတာလေတို့ ဟိုတောင်ငူတဲ့ဗျာလူမှန်တိတာတဲ့ချင်းကသာခုချိန်ထိသူများဘက်ကမှတ်ထားတာကြီးတယ်ဒုဘက်ကမှတ်ထားတာမရှိဘူးမှန်ပါဗျာအာယုံဘက်ကမှတ်ထားတာကြီးတယ်ကိုဘက်ကမှတ်ထားမရှိဘူးမှန်ပါရှိသလားအာယုံဘက်ကမှတ်ထားမှန်ပါဟင်မရှိပါဘူးဟုတ်တယ်ရည်ရဲဖွာဘာပြောလို့ရည်တာတော့သူတို့မြတ်တယ်ပြောလို့မြတ်တယ်ပြောလို့မြတ်တယ်ပြောလို့မြတ်တယ်ပြောလို့မြတ်တယ်ပြောလို့ဟင်အဲ့တော့ကျေသွဲသွဲထားရင်ဒီကနေ့ အဲကျက်သားစားခြင်းလိုက်တာဆိုပြီးဘေးရောက်မထင်တော့ရှုံတလားများတလားရှုံပါဗျာဟုတ်တလားတိုင်းအခုရှုံတလားအခုအခုကရှုံပေါ်နေသလားအများထွက်နေသလားရှုံပေါ်ပါဗျာဟုတ်ကလားဗျာကဲပြောပါဦးဗျာတို့မော်ကြည့်ပြီးအဲမြတ်တယ်ဆိုလို့ဗျာဟုတ်ကဲ့ဟောတာနာကြားလို့မြတ်ပါလေဗျာဟောမတို့ငါကြားတာနာ နာကကြားတာပဲဖွာရညာကကြားတာမဟုတ်ဒီပဲနဲ့ကိုယ်တိုင်အစွဲကင်းအောင်သုံးကြည့်ရပါလေမှန်ပါဗျာဟုတ်နော်အစွဲကင်းအောင်စားရင်စားတာပေါ့ဗျာသူမဟာစီကသူကထွက်ခရတော့မဟာစီကတော့ဝါဝါတဲ့ဖာဖာကိုလှုပ်တာကိုမှတ်တာပဲလေဟင်ဟိုကိုကအာယုခံစားကျင်တာကြတော့စိတ်ကမဆောင်တဲ့ယုတ်ကနောက် ကိုကကြည့်ခြင်းဖိတ်ခါခြင်းဒါပြီးမှကြည့်တာနားထောင်ခြင်းဖိတ်ခါခြင်းဒါပြီးမှနားထောင်တာအပြင်ကအာယုန်ကြီးကလာတိုက်တာကြတော့မြင်ပြီးမှသိရညာပြီးမှသိရတာအဲ့ဒါကြရုပ်ကဥဆောင်နေဖိတ်ခါနော်လိုက်ဟုတ်နော်ဟုတ်နော်ကိုကအာယုန်ကိုလိုက်ခံစားကြည့်ခြင်းဓာတွေကြတော့စိတ်ကဥဆောင်နေရုပ်ကနောက်လိုက်တယ်အဲ့တော့ကိုကကြည့်ခြင်းဓာမှမညာကြည့်ခြင်းစိတ်ကသတ်မှတ်ပေးရတယ်ကြည့်ခြင်းနဲ့ကြည့်တယ်တွားခြင်းနဲ့တွားတယ် ပုံတော့စားခြင်းနဲ့စားတယ်အဲ့လိုမှတ်ထားပြောတာလေမှန်ပါဗျာဟင်အဲ့လိုမှတ်လို့ရှိရင်ဟောစားလိုက်ရင်ကြက်သားမတွေ့ဘူးဗျာခြူတာတွေ့ကြက်သားကဒွေးယူရတာလေမှန်ပါဗျာသင်ရှားပေါ်မှာကြက်ပါလို့လားမပါပါဘူးဗျာဟုတ်နော်ကျေသားရှားပေါ်ပါတွေ့တော့ခြူတာပဲတွေ့တာပေါ့အဲခြူတာပဲတွေ့မှာဘွားရကျေရဲ့ဒီကကခြူတာပဲမဟုတ်ဘူးဟုတ်နော် ဟုတ်နော်အတွေးမဝင်လို့ရှိရင်အရှိရှိတိုင်းပဲလေခြူတာနဲ့ပြီးတာဒါတစ်ခုကြံတော့တာစားကြည့်ပါစားကြည့်ပါဘာတရားမှမရကြည့်ဒီကျက်ဆွဲတော့ကင်းပါမှန်ပါဗျာဟုတ်နော်ဒီဝတ္တာသာလည်းဒီတိုင်းပဲလေမှန်ပါဗျာအဲအတွေးမဝင်အောင်မှခိုင်းတာမှန်ပါတရားရဖို့မရဖို့ဒီကံဘူးဟင်အတွေးမဝင်လို့ရှိရင်ကိုစားတဲ့နေရာကိုစိတ်ရောက်လာမှာပေါ့အဲဒီခါကျစားကျင်တာနဲ့စားတာယုံနာနှစ်ပါးလုံးလုံးပူသွားမြင်တော့တာ မရှားပါဘူးမရှားလေးမြင်လေးပဲသဘောပေါက်တယ်နော်ဟင်ကဲတရားတော်ရတာခဲရင်မလားအင်းတန်ရတော့ပြီပေါ့အဲတော်မူဒီတရားပြန်ရတော့ပြီပေါ့ဟင်ဘယ်လိုမရပါလေဘယ်ဘယ်လိုရတာတော့ဘိုးဘိုးတို့ပြောလို့ရတာကိုဗျာဒီသူ့ကိုဟော ချိုတာဆိုတဲ့ချိုတဲ့ဟာကိုသိုးတိသူမပြီးမကျဲတာမှတ်နေရမှာသူဝင်ဝင်မရအောင်မှတ်ထားမှန်ပါဗျာကိုကဝါခြင်းရင်ဝါတယ်ပေါ့မှန်ပါဗျာဟင်ချိုတာတင်းနေချိုတယ်ချိုတယ်ကိုမှတ်ချင်တာနဲ့မှတ်တတိမှတ်နေတော့မတွေးပြတော့ပြီမတွေးပြအောင်လုပ်တာဟုတ်နော်ဟင်တို့ကတတိမရှိတွေးမှာမဟုတ်ဘူးလားဟင်ဓမင်းသာသာနာဓမင်းစားတဲ့နေရာစိတ်မှရှိပဲနဲ့ဟင်တွေးနေမှာပေါ့တနေရာအဲ့တော့ကိုယ်စိတ် ကိုလှုပ်တဲ့နေရာကိုစိတ်မရှိတော့ခေါင်းမလည်းမသိလိုက်ဘူးဆိုတော့ဆိုမှလည်းမသိလိုက်ဘူးဟုတ်နော်ကိုစိတ်ကလေးကိုလည်းထဲရောက်တော့ကောင်းလာတဲ့ကောင်းတဲ့အကြောင်းသိနိုင်မလို့ဆိုရင်လည်းဆိုတဲ့အကြောင်းသိနိုင်မလို့ဟင်ပြီးတော့အဲ့ဒီကြက်ဆိုတဲ့ခြူတာကိုဆုံးအောင်လိုက်ကြည့်လိုက်လေဆုံးအောင်လိုက်ကြည့်ရင်တို့ကကောင်းတဲ့ထင်လို့စားနေတာဗျဆုံးအောင်လိုက်ကြည့်သူအကြောင်းသိရင်မဆွဲတော့ဘူးပေါ့သူ့ကိုလူဖြစ်တော့လူစားတော့စားရမှာပေါ့ အရေးမယ်လီလူဖြစ်လို့လူစားစားသည်အရေးမယ်ဗျာအဲ့ဒါမရှိုးဘူးဗျာကြဲကြဲဆိုရင်ရှိုးမီဗျာအရှုံးနဲ့ပြန်ရပါသူပဲနဲ့တော့အရင်လားအရှုံးအရှုံးဟုတ်ကလားပြောပါဗျာမောကြီးလေးဟောရမောကြီးမေးရမပြောတော့အေးအေးအရှုံးနဲ့မ အဲအရင်နဲ့တောင်ပြီးမလားဖရာသားသမီးအများထွက်ရမှာထွက်နိုင်မှာမလားဟင်ထွက်နိုင်ပါမလားထွက်နိုင်ပါမလားသူတို့ကြတော့ကြိုးစားပါမယ်နဲ့ပြီးတော့ဟင်လူဒီလာတာအများဖြစ်ချင်ပါရမီတက်ချင်လို့လေပါရမီကိုအများလို့စားလို့သုံးတာမှန်ပါဗျာပရမနာဘာဝပါရမီမှန်ပါဟင်ဒီမြတ်တဲ့ဘုရားရောက်ကြတာပါရမီ ဟုတ်နော်မြတ်တဲ့ဘုရားရောက်သွားတာပါရမီအဲတော့ဒုက္ခနာကจิตသားနဲ့ပြောရင်အဲကျဲဆွဲရင်အရှုံးနဲ့ပြန်အောင်မယ်ဟင်ခြူတာနဲ့တိတာဒီဒီနှစ်ခုမှတ်မိလို့ရှိရင်တော့အရင်တိုင်းပဲမှန်ပါဟုတ်နော်ဒီအဲ့ဒီခြူတာလေးကိုဝါရင်ကနေဆုံးအောင်လိုက်ကြည့်ပါဆုံးအောင်လိုက်သူကခြူတာနဲ့ရတာတော့ကြိုက်သူကကောင်းတယ်ပြောမယ်မကြိုက်သူကမကောင်းဘူးပြောမယ် အဲဒါခြူတာနဲ့ဒီနေရာတွေရထားလို့မှန်ပါဗျာဟုတ်နော်သူမင်းနေကြမင်းမဖွားလို့လေဟင်ဟင်အဲဘာတော့အမဲတိုင်းတစ်ခွက်ချက်မူသလင်ကျွေးရင်ဘာပြောမလို့ကောင်းပါပါဗျာအဲဟင်လူကျွေးတော့ကောင်းပါပါဗျာမင်းကတစ်ခွက်တော့ဘာလို့ကိုယ်နေတာဟင်ဟင်ကြိုက်သူကခေါင်းနဲ့ပြောပါနော်မကြိုက်သူကမခေါင်းဘူးပြောပါနော်ဟင် ဟောတာတော့ခွဲချက်မိုးတလင်းကြီးသွားကြည့်ပါဘာပြောမလဲတရုတ်ကြီးကျူရောတော့ဖြစ်တာတော့ဝတ်သားတစ်ခွက်တည်းနော်အဲအဖြေနှမျိုးကိုယ်နေတယ်အဲဒါကိုကောင်းတယ်ပြောတယ်ဘက်ကကြိုက်လို့ဒီမကောင်းပြောတယ်ဘက်ကမကြိုက်လို့ဟုတ်နော်အဲဒါအစနဲ့ရထားလို့သုံးအောင်လိုက်ကြည့် အကုန်လုံးဆုံးအောင်လိုက်ကြည့်ဟုတ်နော်ဝက်သားရဲ့ကျက်သားသားနဲ့တို့ကကျက်သားနဲ့ဆွေးနွေးတာပါစားကြည့်ပါတို့ဟိုကြံကြီးပိုင်တွေကကြံကြောင်းများဟိုတည်ညှိတလူလေညှိလို့ဥပမာမဲတဝက်လောက်ကြတဲ့အချိန်ဟိုမညှိခင်ကအရာသာနဲ့တဝက်လောက်ကြတဲ့အရာသာဒူမလားဒီကြံကြောင်းမှာတူပါဘူးဗျာဟင်ကိုငါနီးကြတော့မချူတော့ပါဘူးဗျာဟုတ်ကလားဗျာဟေးဗျာ စားကြည့်ကြတာလေစားကြည့်စားကြည့်ပေးကြစားကြည့်တို့မခရရတဲ့အတိုင်းဆိုဘယ်ဘက်ပစောင်းကဝါရင်ဘယ်ဘက်အောက်အံပေါ်မှာတတိတင်ထားညာဘက်ပစောင်းကဝါရင်ညာဘက်အောက်အံပေါ်မှာတတိတင်ထားလိုက်အဲတို့မြင်နေကြအတိုင်းဆိုရင်တော့အောက်အံကအရှင်အထက်ကပြီးရှုွက်ထိကြတော့မဟုတ်ဘူးအောက်ကမရိုးဆုံကြီးလို့ပြီးအထက်က ဒါကငရုတ်ကြွေကြီးလို့သူကဟာလိုက်ချလိုက်ပဲရှုခွက်ထဲမြင်တော့လေဟိုမူလအတိုင်းဆိုရင်တော့အောက်အငါအရှင်မဟုတ်ဘူးလားဒီသူကပဲချလိုက်ပြီလို့ပြစ်တင်လိုက်လောက်တာလေရှုခွက်ထဲကြမဟုတ်ဘူးအောက်အငါအကြီးအပေါ်ကငရုတ်ဆုံးလို့ထဲအငါအရှင်ဟောရှာကလေးကလက်လူပဲပညာတိတာထူးပူးရပြီးသားရက်ယူလိုက်နေဟင်ဟင်ဟင်ကျက်သားစားဘူးလား တို့လိုမဘူးလားမှန်ပါပါဘုရားအာကြည့်ပါဦးနော်ဘယ်နှနာကြည့်ပြီးတော့စက်သားစားတာဟင်စက်သားစားတာဘယ်နှနာကြည့်ပြီးတော့ဒီဘာတိတော့အဲစက်သားလည်းစားပြီးဘာမှလည်းမသိဘူးတဲ့ဒီတိုင်းအရှုံးနဲ့ပြန်ရမှာပေါ့မြတ်ဘုံပေါ်ပါမလားဟုတ်ကဲ့ဟင်ဒီတိုင်းအရှုံးခံပြန်မှာပေါ့ ခံပါဘူးဗျာရှုံးတော့မခံယူဘူးတဲ့အခုကောရှုံးမနေဘူးလားဒီဒီရှုံးလာတာအသက်ဘယ်လောက်ရှိသွားပြုံးအေးအဲဂျန်နဲ့အသက်ပိုင်းခြားလေးနဲ့အများထုတ်အောင်လုပ်နိုင်မှာမလားဟုတ်နော်တူကမိမိရင်းနေလို့လားမှန်ပါဗျာဟင် တို့တော်မူရှိတဲ့ချက်ဒီဝတ်တွေလည်းတို့လူလူတွေပါပဲဗျဟုတ်ပါဗျဟင်သူလူလည်းသာမတလို့အစွဲနဲ့သွားရှာတာရှုံးနဲ့ပြန်ရတာဒီမှန်ပါဗျဟုတ်နော်အဲ့တော့ခြူတာလေးတစ်ခုသုံးကြည့်ပါသုံးကြည့်ပါဆုံးအောင်လိုက်ကြည့်ပါဟင်ဖယ်ကြကြရင်ဖယ်ကြလောက်ကြလို့ရှိရင်ရတာတစ်မျိုးပါအချက်20လောက်ကြတစ်မျိုးပါကိုပဲပြီးတဲ့ဒီတို့သွားလေးရတာဘာမှမတွေ့တော့လို့ပဲဟုတ်နော်ဟုတ်နော်နောက်ဒီ ခြူတဲ့နေရာပေါ်ကိုတတိငယ်သွားလို့ခြူတဲ့နေရာမှာပဲစိတ်ရှိတော့တယ်ဆိုလို့ချင်းခြူတာလေးဟာဘာမှရှိဘူးပေချာမှကြီးလေးဘာမှမတွေ့ရဘူးပဲပေချာမှကြီးလေးဘာမှမတွေ့ရလို့လေတချို့ယောဂီများပြောတာပါတယ်ခြူတယ်လို့ပြောတာပါကွာပေချာမှကြီးတော့လေဘာမှမရှိပါဘူးဆိုတာဟေးဘာမှမရှိဘူးဆိုတာနဲ့ ဟိုတို့ပါတော့အတာရကအနှစ်အသားမရှိဘူးဆိုတာနဲ့အတူတူပဲလေအဲ့ဒါနာတာရဲ့စကလုံးပဲနိခြူရာလေးဒေချာလိုက်ပြီးတော့သုံးကမှတ်ကြည့်လိုက်တယ်ကွာခြူရာလေးတကယ်မဟုတ်ဘူးသဘောပဲခြူရာလေးတကယ်မှရှိပဲသဘောပဲလေအဲ့ဒါလည်းနာတာရဲ့စကလုံးပဲဟုတ်နော်အဲ့ဒါလည်းနာတာရဲ့စကလုံးပဲပြောတာတော့သူမြင်တယ်လို့ပြောမှာတချို့ကအချို့က ဘာမှမရှိဘူးသဘောပဲလို့ပြောဟုတ်ဗျာတချို့ကလည်းခြူတာသေးတာမှကြီးဘာမှမတွေ့ရဘူးလို့ပြောတာလည်းရှိပါတယ်ဟင်အဲလူကိုခြူတာသုံးရင်းနဲ့အနာတ္တကိုမြင်သွားရင် ရှုံးသလားများသလားမြတ်ပါဗျာဟင်အခုဟောပြနေလို့မြတ်ပါဗျာဟင်နိုင်ပါမလားမြတ်ပါဟင်ဟင်အဲများရမှာဗျာအဲတော့ဒုက္ခနာကသာကြတာအဲ လူဘဝရောက်လာတယ်အရှုံးနဲ့ပြန်ရတာလည်းများနော်အရင်နဲ့ပြန်ရတာတောင်နေတယ်လူကလူပြန်ဖြစ်ဖို့မလွယ်ဘူးလို့ဆိုတာလေဟင်ဟုတ်နော်ဒီတို့မွေးကလေးကအခုချိန်ထိအာယုံ ဖြစ်တဲ့သူများပဲကြီးတဲ့မှတ်ထားတာလေသူများဘက်ကကြီးတဲ့ဘေးရန်ရှင်တဲ့ဒီထားတာမဟုတ်ဘူးလားဟုတ်တယ်နော်ဟုတ်နော် အဲ့တော့ဘေးရရှင်တဲ့ဒေတာရှင်ကျဲသွဲကျဲထဲပြဝဲသွဲဝဲထဲပြငါသွဲငါထဲပြဒုစာကတရိသံဘဝတရားမှလူတဘဝပဲရတယ်လို့ဆိုတယ်ခက်ခက်ခဲခဲလူဖြစ်ဖို့လူဖြစ်ဖို့ခက်ခက်ခဲခဲတာမန်ဒါနနဲ့လူမဖြစ်နိုင်ဘူးတာမန်သီလနဲ့လူမဖြစ်နိုင်ဘူးဟုတ်နော်လူဖြစ်နိုင်ဘူးလူဖြစ်ဖို့တော်တော်ခဲရင်နော် ဆုံးတော့သူဖြစ်ဖို့တော်တော်ခဲရင်ပါတယ်တတိခံဖြစ်ဖို့လွယ်ပါတယ်ကြီးတဲ့ဒီကလေးဒီတိုင်းထားလိုက်ဖြစ်ပေါ်တော့အဲ့တော့တို့ကဗဒါနဲ့အရင်တည်ပြီးတော့ဒါနာပြုစုဟုတ်နော်ဘေဒရာတို့တို့ပြီးတဲ့တရာတော့ကောင်းတာလို့ကောင်းတာဖြစ်ပြီဆိုတာလို့ဆိုတာဖြစ်ပြီဒါကိုကာယုံတရာလို့ဆိုတယ်ကာမတက္ကတာတိကိလို့လည်းစာလို့သုံးပါတယ်ဟုတ်နော် ကံယုံနဲ့တရားတယ်နော်ကောင်းတာလို့ကောင်းတာဖြစ်ပြီးဆိုးတာလို့ဆိုးတာဖြစ်ပြီးအဲ့ဒီကံယုံတရားတို့ရှိတဲ့အတွက်တရားနဲ့ခုကောင်းတာတွေကိုလုပ်နေကြတာမဟုတ်ဘူးလားဟုတ်နော်ကောင်းတာတွေလုပ်နေတာဟင်ကောင်းတာတွေလုပ်ရင်အများတက်ချင်ရင်ခုနကစားတာတွေတခုတတိရှိတယ်လို့လှူရင်လည်းတတိနဲ့လှူကြည့်ဆမ်းပါလှူကြည့်လှူကြည့်ဘုန်းကြီးတွေလို့ဆုံးလောင်းလိုက်တာနဲ့ပြီးတယ် ကိုကြီးတို့လူတင်ငါလူလိုက်တာပြီးနေတော့ကြောက်ဝိုင်းထားနေပြီးနေလေတတိပါပစီတရားကနေပညာတရားမှလေတရားတဲ့ပညာကြာမှာတော့ဘာတို့ဒီလာတို့ဘာတို့ညာတို့ဘာတို့ဆယ်ဆယ်ရှိမှာပေါ့လေအကုန်လုံးကတော့ပညာကိုနောက်ဆုံးရောက်ပါလေပညာလည်းပဲပညာတော့အနာတ္တနဲ့ဝိပဿနာဉာဏ်ပညာမဲ့ပညာဖူပညာလေးဟုတ်နော်သာသနာနဲ့ပတ်သက်ရင်အဲ့ဒီဝိပဿနာပညာမဲ့ပညာဖူပညာ အဲဒီဝိပဿနာပညာဘသူကိုဝါလုပ်တယ်အတ္တကိုအနာအတ္တလို့အပြင်မှာဘန်းကိုမြင်နေတာကိုအနာတ္တဆိုတဲ့အတွင်းသဘောကိုမြင်အောင်ကြည်တာပြောတာလေအပြင်ကနေကြည်အတ္တလို့ထင်မှာပေါ့ဟုတ်နော်အင်းဘာလို့ငါကငါပိုင်တာပဲပြောဘူးလားငါသိငါပိုင်တာပဲပြောဘူးလားချားကြည့်ပါလားခုဟောကြီးတယ်ဘာတနိုင်တော့ဟင်ဟုတ်ကလားဗျာ ဖျားကြီးလာမှာဗျာကဲခါကငါပိုင်မယ်ဆိုအားကြီးတွေဟင်ဟုတ်တယ်နော်ဖျားကြီးပါလားခုဟင်ဒီငါကငါပိုင်တာဟုတ်မဟုတ်ပြီးချင်းဖျားကြီးလိုက်ခုဟင်ငါကြီးလိုက်ပါလားအပြင်ကနေကြည့်တော့ကိုထင်သလိုငါလို့ထင်ရတာလေအတွင်းမှာတော့သူဖောက်ပြန်တဲ့အတိုင်းဒုက္ခလိုက်ခံခံနေရတာဟုတ်တယ်နော်ဟင်သူကကောင်းကောင်းဖောက်ပြန်တော့သူကကောင်းကောင်းခံပန်းနိုင်တယ်ပေါ့ သူကဆိုးဆိုးဝါးဝါးကြီးပေါက်ပြန်တော့သူကဆိုးဆိုးဝါးဝါးခံစားရတဲ့ပေါ်ဒါပဲကွာမှာပဲလေဟုတ်တယ်နော်ဟင်သူမှာပါလားဗျအဲမိနဲ့တွေ့တဲ့အချိန်ဘူးမပေါ့ညလာနဲ့တွေ့ရောအိမ်မပေါ့ဟင်အပြင်တိုင်းပဲသူကခံရတာလေဟုတ်တယ်နော်ဟုတ်တယ်နော်အဲ့ဒါအနတ္တကိုမြင်ဖို့သာသနာပေါ်တာဘုရားသာသနာအနတ္တကိုမြင်စေချင်တာဟုတ်နော်အဲ့တော့ငါပစ္စည်းဟုတ်မဟုတ် ပြကြည့်ပါသင်္ကန်းလူတဲ့ခင်ဗျားရထားတာခင်ဗျားချုပ်ထားဟုတ်ကဲ့ခင်ဗျားချုပ်ထားပါဟုတ်ကဲ့တိုင်းခင်ဗျားတရားပဲမလို့ပြောတို့ပြောလို့နေမှာပါဗျာဟေးတို့ပြောလို့မရှိဘူးပြောတာပါဗျာဟေးဒီဥဒုမနာရခေါ်တာကြီးလွန့်ပြေသမားဟောဒီတန်ခါကြီး ခံနိုင်မှာမလားတော့ဘာလို့ဘာမလားအဲသူကမဟုတ်လို့နေမှာပါဗျာတော်ပြီတော်ပြီကဆွဲလာတော့ပြောလာဒီမှာပါဗျာပြီးတော့လည်းတရားတစ်ချက်ပြကြပါဘုမအေးတို့ဒီမှာမရောက်ဖဲလို့ဗျာလိုက်ပါဟင်လိုက်ပါလိုက်ပါလိုက်ပါအဲသူရတဲ့ဆုံးဖြတ်တယ်သူတို့ကဘယ်တော့ကြမှာမသူတို့ဘယ်တော့ကြမှာလဲခဏကြာ အဲနေ့ပြင်ကမုံရပူရအောင်ဆိုင်တွဲမှာဆိုင်တွဲမှာဟုတ်ဆိုင်တွဲမှာဟင်ပြီးတော့ဥဒုမနာဒီတိုင်းမတွဲနဲ့နော်တောင်ဟိုကလာလှူတာဒီတွဲနော်ဟင်ဒီတိုင်းဒီတိုင်းမတွဲနဲ့နော်တောင်ဟိုကတခါတမတွေလာတော့ကတူသွားတာဗျဒီလိုလဲဆိုင်တွဲဦးနော်ဟုတ်ပါဘူး ဟုတ်ပါဗျာဟေးဟေးဟိုမှာဘယ်ဘာသာပြောတာဒီမှာပါဗျာဟုတ်ပါဟေးအဲအနာတမမြင်တော့တန်းနိုင်ဘူးလေဟေးဟိုတောင်းမှာတန်ဃာကြီးရှိရသားနဲ့တန်ဃာကြီးကြောပေးပြီးဒီလာတာတန်ဃာကြီးလည်းယူပါပါပါလေတန်ဃာကြီးပါလေဒီကနေ့အကုန်လူတာပေါ့သားရင်တောင်းတစ်မျိုးလုံးဘုန်းကြီးတွေရောတို့ပေါ့ခင်ဗျာကျော် ညီလေးအားလုံးပြောပြခဲ့ဒီမှာတော့ဘယ်လိုလုပ်မှယူအေးပုံဘုံကြီးလည်းတစုံပြီးတို့လည်းတစုံပြီးဒီလိုမဟုတ်ဘူးလားပုံတလားအဲ့ဒါမဟုတ်တိုင်းလာတော့တောင်ကွာတွေဒီတော့ကတော့တန်ခါတွေနားမတွေ့ဘူးလားတွေ့ပါဘူးကာဘွားနေကြည့်လိုက်လေဇာတုံပေါင်းဖျားဇာတုံပေါင်းဖျားဆိုသိသူသေးလားလူလားမလူဘူး ဟင်အနာတမမြင်ရင်သူတန်ခါလည်းမြင်နိုင်ဘူးလေဘုန်းကြီးတော့ပြင်မှာပေါ့မဟာဗောဓိနိုင်ငံတော့လူတိုင်းလူလူသိနေကြတာပဲဟုတ်နော်မဟာဗောဓိနိုင်ငံလူတိုင်းသိကြတာပါပဲဟင်တန်ခါမြင်ဖို့ခဲရင်လည်းပုဂ္ဂိုလ်မဟာဗောဓိနိုင်ငံတို့ကပုဂ္ဂိုလ်နေမှာပါဗျာအဲသူတို့ဘာတို့တောင်ဝါတော့မသိပါဘူးတို့ရန်ကုန်တို့နေတော့ငါတော့ဟိုလိုမော်တော်ကားတွေတို့ဘာတွေမှာ ပါတို့ယရနာပုံနဲ့ပါတဲ့နဲ့ကာမနာမည်ရေးထားတာလေဟင်ပြီးတော့ဒီမိုးတွေလည်းဒီလိုပဲဟို တိုင်းကျော်တဲ့ပါတဲ့ညာတဲ့နဲ့ဆိုမဟာဗောဓိမံလေးဒီပုဂ္ဂိုလ်ရဲ့နာမည်ဗျယရနာပုံနဲ့ဘာတူဟုတ်နော်ဟင်အနာတမြင်မှတန်ခါလည်းမြင်နိုင်မှာပါဟင်ပြီးတော့အနာတမြင်မှလည်း ပုဂ္ဂိုလ်နဲ့တန်ခါခွဲမှာပါဟုတ်နော်ဒီဟာဒီနေ့နာတာနဲ့ပြောမှာနာတာဆိုသဘောပဲလေဟုတ်နော်နာတာဆိုသဘောပဲလေဓမ္မဆိုတာလည်းသဘောပဲဓမ္မနိတတာနိဒီဝတဘာဝကဓမ္မဆိုသဘောလေးပြောဟင်ခုနကချိုးတယ်ဓာတုပညာကပြောတာလေကျသမလေသုံးအောင်လိုက်ကြည့်ဘာရှိဘူးချိုးတာသဘောလေးအဆိုင်ကဲအလုံးတရားဘာရှိအဲ့ဒါကိုသဘောပြောတတ်တိလေးပဲ ခြူတဲ့တတ္တိလေးပဲရှိတယ်ငရုတ်သီးမှာလည်းစတဲ့တတ္တိလေးရှိတယ်ဒီငရုတ်သီးစတာကိုလိုက်ကြည့်တွေ့မလားတွေ့ဘူးနော်အဲ့ဒါကိုတဘောကိုဓမ္မလို့သုံးတယ်အဲ့ဒီငရုတ်သီးတို့ဘာလို့ကျတော့ဘူပါဓမ္မယုတ်ဓမ္မလို့သုံးပါတယ်ဟင်စိတ်မှာလည်းစိတ်တဘောလေဒီတရားဘသူကတော့တဘောမဆိုးဘူးကွာဆိုအဲ့အဲ့ဒီတဘောလေးမဆိုးတာပြောတာဘသူကတော့တဘောဆိုးတယ်ကွာအဲ့ဒါစိတ်တဘောပြောတာနော်ဓမ္မဟာတဘော အဲ့ဒီအနာတ္တရဲ့သဘောပါပဲအနာတ္တနဲ့ဓမ္မတင်မကွာပါဘူးဟုတ်နော်ဟင်တို့အဲ့ဒီအနာတ္တကိုမမြင်ရင်ပုဂ္ဂိုလ်နဲ့ပြီးမှာပုဂ္ဂိုလ်နဲ့လမ်းဆုံးမှာဟင်ဒီတို့တရားကြည့်ပြီးပညာတိမသွားနိုင်တဲ့ပုဂ္ဂိုလ်ပေါ့ခုနပါရမီစေကျဲမှာတရားကစားတဲ့ပညာမှာဆုံးမယ်ဒါနဲ့ဟာရီကအရာပညာဖြစ်ဖို့ရအတွက် ပြောင်းနေနဲ့သွားကြမှာကိုဟုတ်နော်ဟင်အဲသူတို့တောင်းဝင်နေပြောရင်အဲတရားရှိပြီးပညာမရှိတဲ့ပုဂ္ဂိုလ်လေမြတ်စွာဘုရားတော်မှာဆုံးဘုရားစီတိမရောက်ဘူးဟုတ်နော်ပညာရှိပြီးတရားမရှိတဲ့ပုဂ္ဂိုလ်ကလည်းမြတ်စွာဘုရားတော်မှာဆုံးမှာဘုရားစီတိမရောက်ဘူးဒုစာကတော့ဥပ္ပုံနဲ့ဥပမာပြီးတယ်မြတ်စွာဘုရားတော်ဆိုဥဒိပုံထားတာမဟုတ်လား ဟုတ်တယ်နော်ဟုတ်တယ်နော်ဒီအဲ့တော့တရားရှိတဲ့ပုဂ္ဂိုလ်ကလည်းအဲ့ဒီဥပုံကြီးညာသောညီတော်ဆွဲနာမကြီးတာပြီးတော့အဲ့ဒါပဲဥကုံချတာဘုရားစီဘယ်နှခါရောက်တော့ကြောက်လားဘုရားစီဟုတ်တယ်နော်သူ့ကိုသေးဒီလွတ်စာလို့ပုံတယ်ချီခိုးခြင်းကထိုက်တယ်ဘာဖြစ်လို့တော့ဘုရားရှင်ရဲ့တတ်တော်တွေမွေတော်တွေကင်းဝတ်တဲ့ကြောင်းတော်မို့သူထဲမှာဘုရားရှင်ရဲ့တတ်တော်တွေရှိတာဟုတ် မွေတော်တွေလေနေကြည်တာကိုဟုတ်တယ်နော်ဟိုဘုရားရှင်ရဲ့တရင်သုံးတဲ့ကြောင်းတော်မှုဇေတီရှိခိုးခြင်းကထိုက်တို့ကမြတ်သောညီတော်ကိုရှိခိုးခြင်းသူထဲမှာကင်းဝတ်နေတဲ့ဓာတ်တော်ကိုအာရုံပြုအောင်အဲ့ဒီဓာတ်တော်နဲ့မပြီးအောင်ဘုရားဓာတ်တော်ထင်ရှားပြီးဖြစ်အာရုံယူအောင်ဟုတ်နော်တို့ကလည်းဟိုရောက်တယောက်လီရှိလီရှိပြီးဦးမယ် ရှေးဖရာတွေတုန်းကဒို့လိုမဟုတ်ဘူးသူကတတန်းရှိကြီးတသိန်းတန်းဘုနာကိုဝိနည်းတွေကုန်လုံးဖောက်ချော့ဟိုသူဝိနည်းတွေကုန်ပြီဆိုမှနိဗ္ဗာန်ဝင်းတို့ဘီကတရားလားဗျာရှစ်ဆယ်မီတာ35နှစ်ကတော့လုံတောင်လောက်ဗျာဟုတ်တယ်မေဟင်45နှစ်တဲ့နော်ရှစ်ဆယ်မှာ45နှစ်တဲ့ဖရာဟုတ်နော် လေးကကနေတည်းကြည့်တာအဲ့ဒါလေးနဲ့သူ့ဖရာတဆူပွင့်ချိုးရမယ်ဝေနေရကိုဖောက်ချွတ်နိုင်ပါမလားချွတ်နိုင်ပါဘူးဗျာကဘယ်တိရောက်နေတာတွေလေမှန်ပါဗျာအထက်မှာလည်းအတင်ညတာတို့အာရူပါတို့ဖရာမဖူးနိုင်တာတွေလေဖရာတရားမနာနိုင်တာတွေလေအဲ့ဒီတိရောက်နေရလည်းမဖူးနိုင်ဘူးလေကျူထိုင်ရတာနဲ့လေဖရာနဲ့လွဲသွားပြီလေအော်ငရေရောက်နေလဲလွဲသွားပြီနော် လွဲသွားပြီလွဲသွားတော့ဒုက္ခတာဒုက္ခနာကိုကိုအဋိဌာနဲ့သေးသေးလေးတွေမုံရင်းစည်းလောက်ထိလိုပါပါတယ်ဓာတ်တော်မှာဟိုဖြူဖြူတွေ့ရင်ရိုးပါနီနီတွေ့ရင်အသွေးတို့သားတို့ပါပါဝါဝါတွေ့ရင်ချက်ရိုးတွေ့ချင်းစီတို့အုံနောက်တို့ပါပါသူအယောင်လေးရှိတယ်လေဒီအယူဟာဖြစ်တာကြဖြူမှာပေါ့ဟုတ်နော်သွေးသွေးတို့ဘာတို့ဖြစ်တယ်နီမှာပေါ့ဟုတ်ဗျာရိုးရိုးတွေ့ချင်းစီတာဖြစ်တာကြတော့ဝါမှာပေါ့ အဲ့ဒါကိုဟောလဲ၃မျိုးပဲဘုံဘုံညင်းစီဘုံတော့ဆံကျိုးစီလားပဲနောက်စီလားဟင်ဟိုတို့ပေးတရားအမွေကများတော့ဒုက္ခနာကိုစိတ်ရတာလေဒုက္ခနာကိုစိတ်ပြီးဓာတ်တော်တဆူကြီးဖရာတဆူကြီးဓာတ်တော်တလုံးကြီးဖရာတဆူကြီးရှိဖရာတွေတုန်းကတော့တသိန်းနှန်းဆိုတော့သူကဟောစောင့်ချုံနိုင်တယ်လေစောင့်ချုံလို့ကြုတ်ပြီးဆိုတော့သွားတဲ့အတွက်သူ ရေဖရားတွေကသူ့အရာတော်၁၀တောင်ရှိရင်၁၀တောင်အတောင်၂၀ရှိရင်အတောင်၂၀အတိုင်းရွှေဒုံးကြီးလိုဖြစ်သွားတာတဲ့။အဲ့ဒါကြီးကိုငုံပြီးဗီဒီတဲရရတာလေ။ဟုတ်တယ်။ဟုတ်တော့။ဒီသူကတော့ဟိုအမွေပေးစရာမရှိတော့ပဲလေ။သူကတော့အမွေကဒီမှာဂျန်ကြီးပါတွေကအများကြီးဟင်တောင်ဦးတွေအဲ့တုန်းကအောက်ရောက်နေသလားအထက်ရောက်နေလားဘယ်ရောက်ဘယ်ရောက်နေလို့တောင်ဦးတွေဘယ်ရောက်နေကုန်တော့တို့ခေါ်ကြည့်တယ် be yahụ na-ere ụzde ụmoji raagdoụri ọkadaori ọbịaigbo ọka bịalara maọbụladri ကျက်ပါဗျာတော်မူတွေတို့ကတော့ပြောမှလူတွေ့တော်မူကတို့အပြီကပြန်လာတာတဲ့ပြောမှတို့တော့ဟေးဟေးအဲအဲ့ဒါကြောင့်တို့ဒီထားတော်ထားခဲ့ရတာဟေးဘုရားကူသားတော်မြတ်စွာညင်တော်မူကြောလို့ရှိရင်အဲ့ဒီဘက်တော်ထင်ရှားဘုရားတို့အတွက်ထားခဲ့တဲ့ဓာတ်တော်ပေါ့တောင်းဝတရားဓမ္မများအတွက်ထားခဲ့တဲ့ဓာတ်တော်ပေါ့ဓာတ်တော်ကိုပဲအမွေလို့သုံးတာမဟုတ်ဘူးလား အမွေတော်ဆိုတာလည်းအဲ့ဒါပဲလေဓာတ်တော်မွေတော်ဆိုတာတို့အတွက်အမွေထားခဲ့လို့အမွေတော်ဟုတ်တယ်နော်ဟင်အဲ့ဒီထိရောက်ကြလားညာဘောညီနောင်နဲ့ပြီးမှာပါအာရောက်ကြလားဘုရားစီထိရောက်ကလားဆိုဟုတ်ပါမလားဗျာမြတ်စွာဘုရားညီနောင်နဲ့ပြီးမှာပါဗျာ တရားရှိပြီးပညာမရှိရင်တရားနာသောညီနောင်နဲ့ဆုံးနေတာပညာသာရှိတရားမရှိတဲ့ပုဂ္ဂိုလ်ကလည်းနာသောညီနောင်ဘာသူတို့ကသူလည်းအုပ်အုံနဲ့လုပ်တယ်တာပဲတို့ဖို့နောက်လုပ်တာလည်းအုပ်ပဲပါအိမ်နာလုပ်တာလည်းအုပ်ပဲပါဒါလည်းအုပ်ပဲဘာသူမှပညာရှိပြီးတရားမရှိရင်လည်းအဲ့ဒီပဲပွားတာပဲတို့ဘက်ကတပိန်လေးဟင်တရားသာရှိတာပညာမရှိဘူးဟုတ်နော်ဟင်ဟုတ်ကလားဘယ်တော့နှပိန်ဖြစ်မှာတော့ ဖြစ်ပါဗျာ။အဲအဲ့တော့သူပြောလို့ဖြစ်တာပါဗျာ။ဖြစ်ပါဗျာ။ဟင်ဟင်တရားနဲ့ပြီးနဲ့သူကပညာသွားရမှာဟုတ်နော်ဟုတ်တယ်နော်ဟင်သူအဲ့တော့တို့ဒီဒီထဲမှာငါလူတာဟုတ်မဟုတ်မဟုတ်ပါဘူးဘယ်သူလူတာတို့ငါလူတာမဟုတ်ဘူး ဟုတ်ကလားတောင်းကြတော့ဘယ်လိုပြောမအောင်တရားလူထားကြတာတရားလူထားကြတာတို့မလားတို့လူကြတာတို့လူကြတာတို့မလားဘာလို့မတော့ဟင်ဘာလို့မတော့တောင်းကြတော့ဟင်ဟုတ်ပါဘူးပြတော်မူကြတော့ပြောတာပါဟင်အဲ့တော့ပြီးတော့တို့တဏ္ဍာစီတိရောက်မှလားဘောဓိမံကိုရောကြီးလူခဲ့တယ်ပြောမှလားမြင်လို့လားဘာလို့ဟင်မြင်ဘူးလို့လားတန်ခါ ဟင်ကိုပြမေးလို့ရတော့ဘူးဗျာဟင်နေဘူးလို့လားဆိုတော့မေးလို့ရတော့ဘူးဗျာကိုပြတို့အမိတ်ခိုင်းရအောင်ဗျာတရားမြင်မှာဖရာမြင်တာဘူးတရားမြင်မှာလည်းတန်ခါမြင်တာလေဟုတ်နော်ခုနကအနာတာဖိုင်အောင်ကျူးစားအနာတာဖိုင်မှာတန်ခါကိုတွားမြင်နိုင်ဓမ္မမြင်မှာတန်ခါမြင်မှာဓမ္မမြင်မှာဘုရားမြင်မှာလေ ဟုတ်ဗျတို့ကအဲ့လောက်ထိလောရမှာဗျာတရားအကောင်းနဲ့ပညာမရှိဘူးတို့တော်မူသည်ဟုတ်ကလားဘာဖြစ်လို့တို့တို့ကမေယိုဖလာနဲ့ပြီးတာပြီးတဲ့ဘူရလားဟင်ပြီးတော့တရားသုံးတာညာပါလို့လားဟင်အဲ့တော့သင်္ကန်းဆိုင်ကမဝယ်ခင် ဆိုင်မောမှာသင်္ကန်းနေတဲ့အချိန်ဒုသိဖြစ်လို့နေတော့အဲ့ဒါကိုကိုကတန်ရာတန်ကြီးပြီးပြီးယူလာတယ်အဲကိုလက်ထဲရောက်တဲ့အချိန်ကဒုသိပဲလို့နေတော့ကိုသင်္ကန်းနဲ့ကိုသင်္ကန်းနဲ့ပြီးကိုသင်္ကန်းဆိုငါသင်္ကန်းတော့ဒိဋ္ဌိဖြစ်သွားပြီလေမှန်ပါဗျာဟင်အိမ်မှာထားတော့တို့ကြွတူပါတော့ကြောက်အောင်ဘူးလားမကြောက်ပါဘူးခုကဆိုရင်ဘူးလားဆိုရင်ဟုတ်လားဗျာလမ်းလာရင်ပေါ့ ဆိုရင်ပါလေ။ဟင်အဲသူဆိုင်ကသင်္ကန်းမယ်ဆိုင်ကလည်းဒီသင်္ကန်းမယ်ကိုကိုလည်းတယောက်တော့ဒီသင်္ကန်းမယ်ဖတ်ခွာတာပဲ။မှန်ဆိုလို့သိစီဝင်ပါဘူး။ဟုတ်ကလားဗျာ။မှန်ပါဗျာ။အဲ့တော့ခုဒိုအဲ့ဒီငါသင်္ကန်းဆိုတာခုဒိုးစီလွတ်လိုက်ပြီးဒိုးလည်းတယောက်တယ်။ငါသင်္ကန်းဟုတ်သေးလို့လား။ဟုတ်ပါဘူး။အဲ့ဒါသိပ်ပဲလို့နေတယ်။ကျွတ်ပါလွတ်ပါပါလူပါမလားလူပါပါဟုတ်ပါမလားဟုတ်ပါဘူးဘုသူမနာသူတို့သင်္ကန်းသေးချာထားပြန်တယ် ဟိုနာမည်ပါမေးလိုက်တာနော်ကတိလေးပါတော့ဘယ်ဝကတိပါတယ်ဗျာဟင်ခိုင်ပြောအောင်နော်ဟင်မုံလာသွင်းရင်ပြောနိုင်အောင်ဟင်ဒီရပါခလားရပါရပါဒီညာတော့အပြင်ဆုံးမယ်မလို့ဘူးနော်ဘာဖြစ်လို့လို့ညာမပါလို့ခင်ရင်သိမရှိလို့နော်ပြီးတော့နောက်တစ်ချက်ထားပြီးတော့စဉ်းစားကြည့်လိုက်ပါ ဆိုင်ပုံမှာဟိုကလည်းငွေလူချင်းလို့စောင့်နေတာသင်္ကန်းပေးခြင်းလို့စောင့်တာပေါ့တို့ကဟောငွေပေးခြင်းလို့သွားတာလားသင်္ကန်းလူချင်းလို့သင်္ကန်းလူချင်းပါဗျာဟင်အဲ့တော့ဖြစ်နေဒီကလည်းအဲပိုက်ဆံနည်းနည်းပေးပြီးတော့သင်္ကန်းယူယူခဲ့ခြင်းတာပဲဟိုကလည်းငွေများများယူပြီးသင်္ကန်းဖြစ်တယ်လို့ပေးလိုက်ခြင်းတာပဲအဲ့ဒီမှာလောဘသမားနှစ်ယောက်ဆက်ဆံတော့ကဘယ်လိုနေတယ်လဲနော် အဲ့ဒီတော့ငါစိတ်ကိုပြန်ဖင်ပါကြည့်လိုက်။ तू ကလည်းလိုချင်လို့လေ။ကိုကလည်းလိုချင်လို့လေ။လိုချင်တာနှစ်ဦးဆက်ဆံတော့ငါစိတ်ပဲလိုနေတယ်လေ။အဲ့ဒါတခုစဉ်းစား။ဒီကြတော့တို့ကလည်းဟောတောင်ကူဒီလာမှာတို့မသိ။တောင်ကူဒီဘာလူမှမှလည်းတို့မသိ။တို့လည်းစိတ်နေကြဆင်းထားပဲလေ။ဟင်ဟင်ဘာလူမှမှလည်းမသိဘာဘာမှမှလည်းမသိဘူးဗျာ။ဟုတ်ဗျာ။ ဒီတို့ဒီကတောင်ငူတွေကလူတော့ဟောဘယ်ဟိုတောင်ငူကဆိုင်ကဝယ်လာတော့ငါဘယ်သေးနဲ့ဝယ်လာတာကိုတော်ကြီးဖီချာငါဖီဖီရမယ်ပါလိမ့်လို့မှန်ပါဗျာဟုတ်ကလားမှန်ပါပါဘူးနော်ဟင်ဟုတ်တယ်နော်ဒီကိုရှိတာလေးတရားဖိတ်ပြထားပြီးဆုံးလိုက်တာပဲမှန်ပါဟင်တို့ဘက်ကလည်းအဲလူချင်းဖိတ်နဲ့လူတာမဟုတ်ဘူး လူခံတဲ့ဘက်ကလည်းလူကျင်စိတ်နဲ့လူခံတာမဟုတ်ဘူးဟုတ်ဗျာဟင်အဲ့တော့လူကျင်ဘက်ကဘသူလူကျင်တဲ့နေရာတဏှာသာဘသူဝင်လာတော့တရားထင်တယ်ဟင်တဏှာကိုတရားနဲ့ပြောင်းလဲလို့လိုက်တာနော်ဟုတ်နော်တို့ဘက်ကလည်းတို့ကျင့်နေတဲ့သိက္ခာနဲ့မေတ္တာဒါနဲ့ပေါ့တို့မရှိဘူးတို့မရှိဘူးဟုတ်နော်တို့ဘက်ကမေတ္တာဟိုဘက်ကတရား ဆုံးတော့အဲ့ဒီမေတ္တာစိတ်နဲ့သရာစိတ်နဲ့လူလိုက်တဲ့အချိန်မှာဒုစိတ်ဘယ်လိုနေသလဲအဲစိတ်ကြီးစိတ်ကြီးဒါကတိရှိမှသိတာလေကတိရှိမှသိတာလေစိတ်ပြီးစိတ်ဖူးသလားစိတ်ဖူးကလားဟင်ဒါအရင်ကပြာမှာပါအများထုတ်မဟုတ်ပါဘူးအများထုတ်မထင်ပါဘူးအများထွက်နိုင်မှာမလားဟင်အရင်အရင်တော့ရမှာမထင်ပါဘူး အရှုံးနဲ့ပြန်ရမယ်နဲ့တူပါတယ်ဟင်ဟင်ရှိဦးမှာရှိဦးမှာရှိဦးမှာသူတို့များအေးရတဲ့အဲအဲဘာတော့အေးရတဲ့ပဲလက်ပြင်နေပြီးသိအချင်းနေမရှိလို့ရှိရင်ဘေးနာကနေမိသားစုကပြောမအမေမဟာမြိုင်သွားတယ်မဟုတ်လားအာယုံပြုအာယုံပြုဟင်အမေမဟာမြိုင်မှာသင်ကလူခဲ့တယ်မဟုတ်လားအာယုံပြုအာယုံပြုဘယ်ရောက်မထင်းတော့ဘယ်ရောက်မထင်းတော့ဘယ်ရောက်မထင်းတော့မောကြီးနေဘယ်ရောက်မထင်းတော့ ဟင်ဟင်ဟင်အဲမဟာမေကဘူလိုကြီးဒီသင်္ကလူခဲ့သလေးအမေအဲ့ဒီအာယုံပြုအာယုံပြုဆိုဘယ်အောင်မထင်တော့ကျုပ်သွားလားမြတ်သွားသွားဥကလာဒါအခုကောဘယ်လိုမြတ်မလားရှုံးမလားမြတ်ပါပါဘုရား တို့မေးလို့နေမှာပါဗျာဒီတိုင်းဆိုတော့ရှုံးမဲ့ပုံပေါ်ပြီဒီနေ့ဘယ်နဲ့တော့ဒီမှာရဲ့မင်းအောင်လုံးမဟုတ်ဗျာဟေးဟေးဆုံးလောက်ပါဗျာအမအေးဟုတ်ပါမလားဗျာတို့တို့တို့တော့အရှုံးနဲ့ပြန်လာလိမ့်မယ်တင်တော့ပဲပြန်ပါမယ်ဗျာဟေးအဲတော့တို့သာကဆိုတဲ့အတိုင်းပေါ့လေလူပြည်ကနေရှုံးနဲ့ပြန်ရဘူးအရင်နဲ့ပြန်ဘူး အမြတ်နဲ့ပြန်ပူလို့သုံးမျိုးခွဲတယ်လေအဲတို့ကဘုရားသားသမီးဖြစ်တယ်ဗျဒီအမြတ်နဲ့ပြန်အောင်ကျူစာအမြတ်ဆိုတာပါရမီတန်တရားမှာပြောတာကဲဒီနာရောဖို့ဗျာကဲသွားကြရောဗျာကဲ